အခန်းကြီး73အငယ်1မှ30ထိုမှုရာအလုံးစုံတို့ကိုငါမျက်စိသည်မြင်ပြီးငါနားသည်လည်းကြား၍နားလေပြီတင်တို့တည်သည်မြကိုငါတည်၏တင်တို့ထက်ငါယုံညံ့သည်မဟုတ်နန္ဒတကူရှင်အားငါလျှောက်ရသောအခွင့်ဘုရားသခင်နှင့်ငါဆွေးနွေးရသောအခွင့်ရှိပါစေသောတင်တို့သည်တယောက်မျှမကျွင်းမှုသားကို ပြုပြင်သောသူ အသုံးမရသောဆေးသမားဖြစ်ကြ၏သင်တို့သည် စကားတခုကိုမျှမပြောဘဲတိတ်ဆိတ်စွာ နေကြပါစေ ထိုတို့နေလျင်စင်စစ်ပညာရှိကဲ့သို့ဖြစ်ကြလိမ့်မည်ငါပြောမည်အကျိုးအကြောင်းစကားကိုနားထောင်ကြပါလော့ငါနှုတ်နှင့်ဆွေးနွေးနှီးနှောမည်စကားကိုနှလုံးသွင်းကြပါလော့တင်တို့သည်လစ်လူသောစိတ်မရှိဘဲဘုရားသခင်ဘက်၌ပြောရှင်သလို ဘုရားသခင်ဘက်၌နေ၍မှုသာကိုသုံးကျင်သလောမျက်နာတော်ကိုထောက်လျက်သာဘုရားသခင်ဘက်၌နေ၍ငင်းခုန်စစ်တိုက်ခြင်းသလောတင်တို့ကိုချက်တီးစွာစစ်တော်မူလျင်တင်တို့၌ကျေးဇူးရှိလိမ့်မည်လောလူကိုလှည့်စားတဲ့ကဲ့သို့ဘုရားသခင်ကိုလှည့်စားနိုင်သလောတင်တို့သည်ရှုဝဲ၍သူ့မျက်နာကိုထောက်လျင်စင်စစ်တင်တို့ကို ဆုံးမတော်မူမည် အငယ်7မှ19တင်တို့သည်တကူအာနုဘော်တော်ကြောင့်မကြောက်ကြသလိုကြောက်မဲ့ဖွယ်သောဂုံတော်ကြောင့်မထိတ်လန့်ကြသလိုတင်တို့၏ဤဥပရိသစကားသည် မြေမုံထက်သာ၍ပေါ့၏တင်တို့ခိုလုံသောမြို့ရိုးသည်လည်းတရွတ်မြို့ရိုးကဲ့သို့ဖြစ်၏တိတ်ဆိတ်စွာနေ၍ငါပြောပြစေတို့ပြီးမှအမှုရောက်ချင်တိုင်းရောက်ပါလေစေသို့တော်လည်းငါသည်ကိုယ်အသားကိုပါဇက်နှင့်ကိုက်ချီလျက် ကိုအသက်ကိုလည်းလက်နှင့်ကင်လျက်ဆောင်သွားမည်ငါကိုတတ်တော်မူ၍ငါမျော်လင့်စရာမရှိတော်လဲရှေ့တော်၌ကို အပြစ်ဖြေစရာ စကားကိုငါလျှောက်ထားမည်ထိုတို့ပြုလျင်ငါဤကဲတင်ရန်အကြောင်းဖြစ်လိမ့်မည်အာရမလူသည်အထံတော်သို့မဝင်ရငါစကားကိုစစ်စစ်မှတ်ကြလော့ငါလျှောက်ထားချက်ကိုနားထောင်ကြလော့ယခုငါအမှုကိုငါပြင်ဆင်ပြီး ငါ၌အပြစ်လွတ်ခြင်းထင်ရှားမည်ဟုငါသိ၏ငါအပြစ်ကိုဖော်ပြမည်သူကားအဘယ်သူနည်းထိုသို့ဖော်ပြလျင်ငါသည်တိတ်ဆိတ်စွာနေ၍အသေးခံပါမည်အငယ်20မှ28ဒဏ်ခတ်ခြင်းတပါးကိုသာလျှော့တော်မူပါထိုသို့လျှော့လျင်ကိုရော့ကိုမရှောင်ပါလက်တော်ကိုသိမ့်ယူတော်မူပါကြောက်မဲ့ဖွယ်သောအချင်းရာတော်အားဖြင့်အကျွန်ုပ်ကို ခြောက်တော်မူပါနှင့် ထိုအခါခေါ်တော်မူပါအကျွန်ုပ်ပြန်လျှောက်ပါမည်သို့မဟုတ်အကျွန်ုပ်သည်အရင်လျှောက်ပါမည်ကိုတော်အမိန့်ရှိတော်မူပါအကျွန်ုပ်ပြုမိသောဒုစရိုက်အပြစ်တို့သည်အဘယ်မျှလောက်များပါသနည်းအကျွန်ုပ်ပြစ်မှားလွန်ကျူးခြင်းအပြစ်တို့ကိုအကျွန်ုပ်အားပြတော်မူပါ ကိုတော်သည် မျက်နာတော်ကိုလွှဲ၍အဘယ်ကြောင့်အကျွန်ုပ်ကိုရန်သူကဲ့သို့မှတ်တော်မူသနည်း လေတိုက်သောတိရွက်ကို၆လန့်တော်မူမည်လောမျက်၆ကိုမှီအောင်လိုက်တော်မူမည်လောအကျွန်ုပ်၌ပြင်းစွာအပြစ်တင်သောစကားကိုမှတ်ထားတော်မူ၏အကျွန်ုပ်အသက်ငယ်စဉ်တွင်ပြုမိသောအပြစ်ကြောင့်ယခုခံစေတော်မူ၏အကျွန်ုပ်ကိုထိတ်ခတ်လျက်အကျွန်ုပ်ထွက်ရလမ်းရှိသည်မြတ်ကိုစောင့်လျက်နေ၍အကျွန်ုပ်ပတ်လည်၌စီးလုတော်မူ၏ထိုသို့ခံရသောသူသည်ဆွေးမြစ်သောအရာကဲ့သို့၎င်း ပိုးရွကိုက်စားသောအဝတ်ကဲ့သို့၎င်းအားလျော့ပြည့်ရပါ၏